ရှင်လုကာခရစ်ဝင်အခန်းကြီး3အငယ်1မှ6ကဲသာဘုရင်တိဘေရိနန်းဆန်15နှစ်တွင်ယူဒပြည်၌ပုံတိပိလက်သည်မြို့ဝန်အရာဂါလိလဲပြည်၌ဟေရုသည်စော်ဘွားအရာဣတူရဲပြည်နှင့်တရခေါနိပြည်၌ဟေရုညီဖိလိပုသည်စော်ဘွားအရာအဘိလင်ပြည်၌လူတာနိသည်စော်ဘွားအရာအနတ်နှင့်ကယဖတို့သည်ယေပရဟိမင်းအရာအတီးတီရှိကြသောအခါ တော၌ရှိသောဇာခရိ၏သားယောဟန်သည်ဘုရားသခင်၏ဗျာဒိတ်တော်ကိုခံရ၏။ပရောဖက်ဟေရှာယ၏ကျမ်းစာ၌လာသည်ကား၊တော၌ဟစ်ကြော်သောသူ၏အသံမှာ၊ထာဝရဘုရားကြွတော်မူရာလမ်းကိုပြင်ကြလော့။လမ်းခရီးတော်ကိုဖြောင့်စေကြလော့။ချိုင့်ဝှမ်းရာရှိသမျှတို့ကိုဖို့ရမည်။တောင်ကြီးတောင်ငယ်ရှိသမျှတို့ကို ဖြိုရမည်။ကောက်သောလမ်းများကို ဖြောင့်စေရမည်။ကြမ်းတမ်းသောလမ်းများကိုလည်း သုတ်သင်ပြင်ဆင်ရမည်။လူအပေါင်းတို့သည်ဘုရားသခင်၏ကယ်တင်တော်မူခြင်းအကြောင်းကိုမြင်ရကြလတံ့ဟု လာသည်နှင့်အညီ၊ယောဟန်သည်ယော်ဒန်မြစ်နား၌အနှံ့အပြားလှည့်လည်၍အပြစ်လွှတ်ခြင်းအဘို့အလိုငှါနောင်တနှင့်စပ်ဆိုင်သောဗတ္တိဇံတရားကိုဟောလေ၏။ထိုအခါဗတ္တိဇံကိုခံအံ့သောငှါလာကြသော လူအစုအဝေးတို့အား ယောဟန်ဟောပြောသည်ကား၊အချင်းမြွေဆိုးအမျိုးတို့၊ရောက်လုသောဘေးဒဏ်မှပြေးသွားစိမ့်သောငှါအဘယ်သူသည်သင်တို့ကိုသတိပေးဘိသနည်း။နောင်တရခြင်းနှင့်ထိုက်တန်သောအကျင့်ကိုကျင့်ကြလော့။အာဗြဟံသည်ငါတို့အဘဖြစ်သည်ဟူ၍စိတ်ထဲ၌မအောက်မေ့ကြနှင့်။ဘုရားသခင်သည်ဤကျောက်ခဲတို့မှအာဗြဟံသားတို့ကို ထုတ်ဘော်ဖန်ဆင်းနိုင်တော်မူသည်ဟုငါအမှန်ဆို၏ သစ်ပင်အမြစ်နားမှာပုဆိန်ထားလျက်ရှိသည်ဖြစ်၍၊ကောင်းသောအသီးမသီးသောအပင်ရှိသမျှတို့ကို ခုတ်လှဲ၍မီးထဲသို့ ချလိုက်ရသည်ဟု ဟောပြောလေ၏။လူအစုအဝေးကလည်း၊သို့ဖြစ်လျှင် အကျွန်ုပ်တို့သည်အဘယ်သို့ ပြုရပါမည်နည်းဟု မေးလျှောက်ကြသော်၊ယောဟန်က၊အင်္ကျီနှစ်ထည်ရှိသောသူသည် အင်္ကျီမရှိသောသူအားမျှစေ။ စားစရာရှိသောသူသည်လည်းထိုနည်းတူပြုစေဟု ပြန်ပြော၏။အခွန်ခံသောသူတို့သည်ဗတ္တိဇံကိုခံခြင်းငှါလာ၍၊အရှင်ဘုရား၊အကျွန်ုပ်တို့သည်အဘယ်သို့ပြုရပါမည်နည်းဟုမေးလျှောက်ကြလျှင်၊သင်တို့သခင်သည်ခွဲဝေစီမံသည်ထက်သာ၍မခွဲမခံကြနှင့်ဟုပြန်ပြော၏။စစ်သူရဲတို့ကလည်း၊အကျွန်ုပ်တို့သည်အဘယ်သို့ပြုရပါမည်နည်းဟုမေးလျှောက်ကြလျှင်၊သင်တို့သည်အဘယ်သူကိုမျှ အနိုင်အထက်မပြုကြနှင့်။အဘယ်သူကိုမျှမလျှပ်ကြနှင့်။ကိုယ်ရသောအခနှင့်ရောင့်ရဲကြလော့ဟု ပြန်ပြော၏။လူများတို့သည်မြော်လင့်၍ယောဟန်သည် ခရစ်တော်မှန်သည်မမှန်သည်ကိုနှလုံးထဲမှာတွေးတောဆင်ခြင်ကြစဉ်၊ယောဟန်သည်လူအပေါင်းတို့အားပြန်ပြောသည်ကား၊ငါသည် သင်တို့အားရေ၌ဗတ္တိဇံကိုပေး၏။ငါ့ထက်တတ်စွမ်းနိုင်သောသူသည် ကြွလာသေး၏။ထိုသူ၏ခြေနင်းတော်ကြိုးကိုမျှဖြည်ခြင်းငှါငါမထိုက်။ထိုသူသည်သန့်ရှင်းသောဝိညာဉ်တော်၌၎င်း၊မီး၌၎င်းသင်တို့ကိုဗတ္တိဇံပေးမည်။လက်တော်တွင်စံကောပါလျက်၊မိမိကောက်နှင့်တလင်းကိုရှင်းလင်းစေသဖြင့်၊ဂျုံစပါးကိုကားကျီ၌စုသိမ်းသွင်းထား၍၊အဖျင်းကိုကားမငြိမ်းနိုင်သောမီးနှင့်ရှို့တော်မူလတံ့ဟုပြောဆို၏ အခြားသောစကားများနှင့် ဆုံးမသွေးဆောင်၍ဧဝံဂေလိတရားကို လူများတို့အားဟောပြောလေ၏။19ထိုနောက်စော်ဘွားဟေရုဒ်သည်မိမိညီ၏ခင်ပွန်းဟေရောဒိအကြောင်းမှစ၍၊မိမိပြုသောဒုစရိုက်အပြစ်ရှိသမျှတို့ကိုယောဟန်သည် ဘော်ပြဆုံးမသောကြောင့်၊ဟေရုဒ်သည် အရင်အပြစ်ရှိသမျှတို့အပေါ်မှာအပြစ်သင့်ကိုထပ်လောင်း၍ယောဟန်ကို ထောင်ထဲမှာလှောင်ထား၏။2လူအပေါင်းတို့သည်ဗတ္တိဇံကိုခံကြသောအခါ၊ယေရှုသည်လည်းဗတ္တိဇံကိုခံတော်မူ၍ဆုတောင်းစဉ်တွင်၊ကောင်းကင်ဖွင့်လှစ်သဖြင့်၊သန့်ရှင်းသောဝိညာဉ်တော်သည်ချိုးငှက်ကဲ့သို့ ကိုယ်ထင်ရှားလျက်ကိုယ်တော်အပေါ်၌ဆင်းသက်တော်မူ၍၊3သင်ကားငါနှစ်သက်မြတ်နိုးရာ ငါ၏ချစ်သားပေတည်းဟု ကောင်းကင်က အသံတော်ဖြစ်လေ၏။23ထိုအခါယေရှုသည် အနှစ်သုံးဆယ်ခန့်မျှရှိတော်မူ၏။လူများအထင်အမှတ်အားဖြင့်ကိုယ်တော်၏အဘကားယောသပ်တည်း။ယောသပ်၏အဘဧလိ၊ဧလိအဘမဿတ်၊မဿတ်အဘလေဝိ၊လေဝိအဘမေလခိ၊မေလခိအဘယန္န ယန္နအဘယောသပ်၊ယောသပ်အဘမတ္တသိ၊မတ္တသိအဘအာမုတ်၊အာမုတ်အဘနာဟုံ၊နာဟုံအဘဧသလိ၊ဧသလိအဘနဂ္ဂဲ၊နဂ္ဂဲအဘမာအာတ်၊မာအာတ်အဘမတ္တသိ၊မတ္တသိအဘရှေမိ၊ရှေမိအဘယောသပ်၊ယောသပ်အဘယုဒ၊ယုဒအဘယောဟန၊ယောဟနအဘယေသ၊ယေသအဘဇေရုဗဗေလ ဇေရုဗဗေလအဖရှာလသေလရှာလသေလအဖနေရိနေရိအဖမေလခိမေလခိအဖအာဒီအာဒီအဖကောတံကောတံအဖအေလမောဒံအေလမောဒံအဖအေရအေရအဖယောတိယောတိအဖအေလိဇာအေလိဇာအဖယောယင်ယောယင်အဖမတမတအဖလေဝိလေဝိအဖရှိမောင်ရှိမောင်အဖယုဒ ယုဒအဘယောသပ်၊ယောသပ်အဘယောနန်၊ယောနန်အဘဧလျာကိမ်၊ဧလျာကိမ်အဘမေလေ၊မေလေအဘမဲနန်၊မဲနန်အဘမတ္တသ၊မတ္တသအဘနာသန်၊နာသန်အဘဒါဝိဒ်၊ဒါဝိဒ်အဘယေရှဲ၊ယေရှဲအဘဩဗက်၊ဩဗက်အဘဗောဇ၊ဗောဇအဘစာလမုန်၊စာလမုန်အဘနာရှုန်၊နာရှုန်အဘအမိနဒ ab အမိနဒပ်အဘအာရန်၊အာရန်အဘဟေဇရုံ၊ဟေဇရုံအဘဖာရက်၊ဖာရက်အဘယုဒ၊ယုဒအဘယာကုပ်၊ယာကုပ်အဘဣဇာက်၊ဣဇာက်အဘအာဗြဟံ၊အာဗြဟံအဘတေရ၊တေရအဘနာခေါ်၊နာခေါ်အဘဇေရောက်၊ဇေရောက်အဘရာဂေါ၊ရာဂေါအဘဖာလက်၊ဖာလက်အဘဟေဗာ၊ဟေဗာအဘရှာလ၊ရှာလအဘကာဣနန်၊ကာဣနန်အဘ အာဖာဇတ်၊အာဖာဇတ်အဘရှေမ၊ရှေမအဘနောဧ၊နောဧအဘလာမက်၊လာမက်အဘမသုရှလ၊မသုရှလအဘဧနောက်၊ဧနောက်အဘယာရက်၊ယာရက်အဘမဟာလေလေလ၊မဟာလေလေလအဘကာဣနန်၊ကာဣနန်အဘဧနုတ်၊ဧနုတ်အဘရှေသ၊ရှေသအဘအာဒံ၊အာဒံအဘဘုရားသခင်ပေတည်း